အဲ1339ခုနှစ်ဒေါ်လာဇန်ရှိရနေဖြစ်တဲ့ဒေါ်လာကြီးနေ့မှာပထမစပြီးတော့ဒီသာသနာ့ရိပ်သာကပ္ပထာကြောင့်အဖြစ်ဖွင့်ခဲ့အဲဒီဒေါ်လာကြီးကြရင်တော့20နဲ့7နှစ်မြောက်ဖြစ်တယ်ဒါပေမဲ့လို့ကျောင်းသားလျော်စွာ တော်လာပြည့်မတိုင်ခင်လည်းပဲကျင်းပရတယ်တော်လာပြည့်ပြောသွားမှလည်းကျင်းပရတယ်ဒီသာသနာ့ရိပ်သာကပရိယတိရကလည်းအတိပိကဒရသာကြံပွဲသာမေးပွဲကျင်းပရတိပိကဒရသာကြံပွဲကဒီဇင်ဘာလနောက်ဆုံးတနင်္ဂနွေဆိုရင်ကိန်းနေတဲ့သူကဒီနေ့နောက်ဆုံးတနင်္ဂနွေကတော်လာပြည့်နေ့ကြာနေဒါတော့ ဘုန်းကြီးတို့နှစ်ပတ်လည်ကနတော်လားပြင်းနေကျင်းပါလို့တော့မဖြစ်ဘူးအဲဒီကနောက်ကျင်းပါလို့လည်းမဖြစ်ဘူးသူကဒါကမောကဒလားကြော်ကြော်ကြားတယ်အဲဒီတော့ဒါကမောမတိုင်ခင်ဟိုနေရက်ကနေပြီးတော့အင်းကျင်းပါရနှစ်ပတ်လည်ဩဝါဒခံယူပူဇော်ဝဲဆိုတာအမည်နဲ့အမည်နဲ့အနရိပဲ တူညီအောင်လို့ကျင်းပရပါတယ်။ဩဝါဒခံယူဆိုတဲ့အတိုင်းဘုန်းကြီးတို့ကတန်းနိုင်များဩဝါဒပေးရပါတယ်။ပူဇော်ဝဲဆိုတဲ့အတိုင်းလည်းပဲရရအနေနဲ့ကယောဂီအများတွေကစွမ်းနိုင်ကြပူဇော်ကြတယ်။အာမိသပူဇော်အားဖြင့်လည်းမိမိတို့တန်းနိုင်များပူဇော်ကြတဲ့ဓမ္မပူဇော်အားဖြင့်လည်းတရားကျင့်သုံးပြီးတော့ပူဇော်ကြရတယ် ဒီသာသနာ့ရေးသာရောက်လာတယ်ဆိုရင်ဒီကံတတ်ထားတဲ့အတိုင်းအောက်ထစ်ဆုံး၈ပါးသီလကတော့သောက်တည်ကျင့်သုံးရတော့တာပဲ၈ပါးသီလသောက်တည်ကျင့်သုံးရုံနဲ့မဟုတ်သေးဘူးနေတိုင်းနေတိုင်းအချိန်ခွင်အားလျော်စွာတရားလည်းအားထုတ်ကြရတယ်တရားနာကြရတယ်အဲဒီဟာဓမ္မပူဇာတွေပဲတရားနဲ့ပူဇော်တာတွေရည်ကြီးပါတယ်သမထမ်းဆရာကြီးတဲ့ပုဂ္ဂိုလ်တွေလည်းပဲဒီရောက်လို့ရှိရင်နှစ်စဉ်တဲ့အတိုင်း ဝီနီးအရပါတိမောက်တွေကိုရုပ်ဖတ်ပြီးတော့လည်းပူဇော်ကြရတယ်ဝိပဿနာပရိပါယအားဖြင့်လည်းအောက်ထစ်ဆုံးဘုရားဝတ်တဲ့ပြီးတဲ့ခါကာလတနာရီတော့ဝိပဿနာရှုမှကြဒီပြင်ချိန်နေလည်းပဲရှုမှကြရတယ်အများကြီးပါပဲအဲဆွန်စားသွားရင်ဘဝထွက်လာရင်ဆွန်စားသွားရင်ဒီအရင်ဓမ္မယုံလာရင်ဝိပဿနာရှုမှပြီးတော့လာကြဒါပฏิပါနဲ့ပူဇော်တာတွေပါပဲ အဲဒါအကြောင်းပြုပြီးတော့ခွန်ကြီးကဩဝါဒနှစ်စဉ်တိုင်းပေးရပါတယ်မတိပတ်နဲ့စဆိုင်တဲ့ဩဝါဒပေးရတယ်ဒီနေ့ဩဝါဒပေးဖို့ရကတော့မဟာပစ္စုကနာတရားတော်ဟောဖို့ပါပဲမဟာပစ္စုကနာတရားတော်ကလည်းရှင်းကနှစ်ပတ်လည်ရင်မှာနှစ်ကြိမ်သုံးကြိမ်ဟောခဲ့ပြီးပါပြီဒါလည်းရေးကြည့်ပါတယ်ဒီမဟာပစ္စုကနာတရားတော်အရ ဆင်ញင်ပြီးတော့မိမိတို့သာနာမှာပြည့်စုံတဲ့ပြည့်စုံလိုက်တဲ့တရားကိုရင်္ဂါတွေပြည့်စုံနေလားမပြည့်စုံသေးဘူးလားဆိုတာဆုံးဖြတ်ဖို့ရပါပဲအမှန်တရားကောင်းပါတယ်တရားတကယ်အားထုတ်လို့တကယ်ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကဒီမဟာပိစ္ဆဝကနာတရားတော်နဲ့အညီပြည့်စုံနေတာပဲအမှန်ကောင်းတယ်အဲဒါကိုမြတ်စွာဘုရားကဘောဓာမိပြည်မှာ

အဲဒီဝါဆိုရှင်ရကိုယ့်အမြောက်အနေအချင်းလဲဟောနေတဲ့အခါဖြစ်ပါတယ်ကိုယ်ကပဲအနေအချင်းဟောနေတာဒီနေ့ကဒီချိန်ဟောပြီးပါပြီအဲဒီနေ့စဉ်ဟောပြီးလို့ဇာမူလာကြီးကဟောပြီးလို့နရောလာကြီးကိုဆက်ဟောဖို့ရပဲဒါပေမဲ့လို့ဒီအတွင်းမှာမြစ်ပတ်လည်နဲ့လည်းကျုံနေတာနဲ့ဒီနေ့ကဟောပြီးသားတရားပဲထဟောဦးမှာပဲလို့ဒီနေ့ကတရားဟောတော့မှတော့ ဒီသာနာရိပ်သာနဲ့နိစ္စတဲ့ရံကုန်မြို့မှာရှိတဲ့ပုဂ္ဂိုလ်တွေလောက်နားရတာပါလေအခုကတော့နည်းနည်းရရကလာကြတဲ့ပရိသတ်တွေအားလုံးလည်းနားရမယ်ဒီကနာရီတာပုဂ္ဂိုလ်တွေလည်းပို့ပြီးတော့သဘောပေါက်နားလည်ပြီးတော့သွားဖို့ပါပဲမြတ်စွာဘုရားကခြေဥစွာဒီလိုဟောကြားတော်မူပါတဲ့ဣဒ္ဓဘိက္ခဝေဘိက္ခု ရိညာကတောဝါဒုက္ခမူလကတောဝါသုညကာရကတောဝါဣတိပတိတာစိတ်ကတိဒိက္ခုယနာဣရာဤသာသနာတော်၌ဒိက္ခုယနေရိညာတောဝါတောရသောကရောက်လျက်ဖြစ်စေဒုက္ခမူလကတောဝါသစ်ပင်ရင်သစ်ပင်အောင်သောကာရောက်လျက်ဖြစ်စေ၊ပညာကာရတော်ဝဆင်းငြိမ်သောကမ္မထာကြောင့်ဆောက်ဟု၌ကာရောက်လျက်ဖြစ်စေ။ ပိဋိပိဋိသာစိတ်ကတိဤသို့စဉ်းစားဆင်ခြင်၏အဲဒီတော့စဉ်းစားဆင်ခြင်တာဘာတဲ့တုံးဆိုတော့ဗာရဏိယတရား6ပါးတဲ့ကအရိယာသီလအရိယာဉာဏ်ဒိဋ္ဌိနဲ့ပြည့်စုံပုံကိုဆင်ခြင်တာပါပဲအဲဒီအရိယာဉာဏ်ပညာဟာနေယနိကာတဲ့ထုတ်ဆောင်တတ်တဲ့ ဘယ်ကိုထုတ်ဆောင်တာလဲဆိုနိဗ္ဗာန်ကိုထုတ်ဆောင်တာတဲ့တနည်းအားဖြင့်ဉာဏ်ဤကဆိုထမ်းမြောက်စေတယ်သူကိစ္စသူသူပြီးစေတယ်ညစာပြားဤတရားတော်တွေကကိလေသာကင်းငြိမ်းမှုကိုပြီးစေတဲ့တရားတွေပဲဒီအသိဉာဏ်ကကိလေသာကင်းငြိမ်းမှုကိုပြီးစေတတ်တယ်ဘယ်ပုံပဲနည်းပြီးစေတယ်လဲဆိုရင်အဲ့ဒီပြီးစေပုံကိုပြစ္ဆေခဏ9ပါးနဲ့ညစာပြားဝေဘာမိဟောပါတယ်အဲဆင်းရဲရရကရောက်ပြီးတော့ဆင်းရဲတယ် အဲလိုဆင်ញင်လို့ဆိုလို့ရှိရင်အထိနုကောမေတ္တပရိယုဌာနံယဇတံအဘိနံယေနဟံပရိယုဌာနေနပရိယုထတစိတ်တော်ယထာဝုဒနာပဇာနေယနာပတိယံတိယေနပရိယုဌာနေနခြင်းပရိယုဌာကိလေသာဖြင့်ပရိယုထိတာစိတ်တော်သွားမောနိစ္စအသောစိတ်စီပြီးဖြစ်၍ဟာငါယထာဝုဒံ ဟုတ်တိုင်းမှစွာနာပဇာနေယနာပတိယမသိမမြင်ပဲဖြစ်လျာ၏မေငါအာတန်ထိုသောသဘောရှိသောဣဇာတံမိမိကိုယ်တွင်တဏ္ဍာနဲ့အပယိနာမပယသေးမကင်းသေးသောပရိယုဌာနံပရိယုဌာကိလေသာသည်အထိနုကောရှိလေသောဒီလိုဆင်ញင်တဲ့ပရိယုဌာကိလေသာတွေဆိုတာစိတ်တဏ္ဍာမှာဖြစ်တဲ့ကိလေသာတွေပါပဲအထူးအဖြင့်တော့និဝရဏ၅ပါးတွေပေါ့လေ ကာမိသန္တာဇာဘာရဌိနာမေရဥဒိစ္စပုဂ္ဂုစ္စဝိသိကိစ္စဆိုတော့မိနာမယ်အပြင်၅ခုတရားကိုပြုခွဲလို့ရှိရင်တော့ဌိနာမေရနဲ့ဥဒိစ္စပုဂ္ဂုစ္စငခုပေါင်းလို့ခွဲလိုက်တော့ရှိအဲခုနှစ်ခုကာမရာဂဇာဘာရဌိနာမေရ၄ခုဥဒိစ္စပုဂ္ဂုစ္စ6ခုဝိသိကိစ္စ9ခုအဲဒီပရိယုဌာကိလေသာတွေဒါ ဒီနိဝရဏအနေနဲ့ဟောပြထားတာလေအဲဒီကိလေသာတွေများမပယ်ရသေးပဲနဲ့မနိုင်နေသေးပဲများရှိနေသလားလို့ဆင်ញင်တယ်အဲဒီကိလေသာတွေမနိုင်နေသေးလို့ရှိရင်တရားအထုတ်တဲ့ပုဂ္ဂိုလ်မှာတမာရီကောင်းကောင်းမဖြစ်ဘူးတတိညာကောင်းကောင်းမဖြစ်ဘူးပထမတရားအာရုပ္ပကပုဂ္ဂိုလ်တွေအဲ့ဒီနိဗ္ဗာန်တရားတွေကတောက်ရက်လေးဆက်နေလို့စိတ်ကြည်ကြည်မှုမရဘူးသမာဓိမရဘူးစိတ်တဝိသုဒ္ဓိမဖြစ်ဘူး စိတ်တည်ခြင်းသမာဓိမရတော့ရှုရသိရမယ်ယုံနာသဘောတရားတွေလည်းအမှန်တိုင်းမသိဘူးမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုသိရမယ်ဥစ္စာအကုန်လုံးမသိနိုင်သေးလို့နည်းနည်းကစပြီးရှုဖို့ဘုန်းကြီးတို့ကညွှန်ကြားပါတယ်နည်းနည်းကစရှုရမှလည်းဘယ်ကရှုရှုထင်ရှားတာရှုကြပါတယ်ဒါပေမဲ့လို့အများတညီတဲ့အားလုံးရှုမှလည်းလွယ်အောင်လို့ဘိုက်ကတောင်းနှင်းလှုပ်ရှားတဲ့ ကိုမူရာဒီကစပြီးယူခိုင်းပါဒါနဲ့ပြောမယ်ဆိုလို့ရှိရင်ဝါယောဓပါပဲအဲဒီကစပြီးတော့ဖောင်းနေပိန်နေဒီကစပြီးတော့ယူခိုင်းအသက်ယူအသက်ယူတိုင်းယူတိုင်းဖောင်းပိန်မှုတွေထင်ရှားနေအဲဒီတော့တချို့ကအသက်ယူဝင်လေထွက်လေလဲဝါယောဓပဲအဲဒါရှိပါလားလို့ရှိပါဒီလိုသောဒနာတာတွေရှိပါတယ်အဲဒါကတော့ဝိသုရိမေမှာအာနာပါနကမ္မထာနဲ့ အာနာပါနာပိုင်းနဲ့ကဒီသာလောမနခါရဏပฏิကုလမေတိကာရပိုင်းအဲ့ဒီပိုင်းနှစ်ပိုင်းဟာသမာဓိဝေဒနာဟုတ်တာနီးတဲ့သမာဓိအစွမ်းအပြင်ဟောတာကသမာဓိဖြစ်အောင်အထုလေကမ္မထာမေအရိယာပဒပါပသံသညာပါပဓာတုနိတိကာရပါပဒီသုံးပိုင်းကတော့ဝိပဿနာဝေဒနာဟုတ်တာနီးတဲ့ဝိပဿနာအစွမ်းအပြင်ဟောထားတဲ့မိတ္တရိမကဒီလိုအတိအကျဆိုထားပါတယ်နောက်တော့ ဒါရာဆရာကြီးအဲ့ဒီအာနာပါနာကသရှုတော်ကိုကျေဥစွာတရားသူဖြစ်လာပုံဘာတွေပြလို့ဆိုနမိတ်ထင်ပုံတွေပြတယ်နမိတ်ထင်ပုံတွေပြပြီးတော့ဇံရပုံတွေပြတယ်ပထမဇံဒုတိယဇံတတိယဇံသရုပ်ဇံသုဒ္ဓဏီအပြင်၄ခုပဲအဲဒီဓမ္မဏီအပြင်တော့၅ခုရှိပါတယ်အဲဒီဇံတွေရအောင်ဇံတွေရပုံကိုဒါရာဒီမှာပြထားတယ်ဝိသုဒ္ဓိမြတ်မှာလည်းဒီတိုင်းပဲသိပြင်ထားတာဒီလည်းဒီတိုင်းပါပဲအဲဝီနည်းမှာလည်းဒီတိုင်းပါပဲ ဒီသက္ကထာမှာလည်းပြရတာပါအဲဒီလိုတမာရီပြည့်စုံလို့ဇံရပြီးတော့မှဇံဝင်စားပြီးတော့ဝိပဿနာရှိဖို့အဲဒီတည်းမှာဝိပဿနာရှိဖို့ကိုပြထားတယ်အဲဒီတော့ဘုန်းကြီးတို့ကစစချင်းနဲ့အာနာပါနာဝိပဿနာဖြစ်နေဆောက်ဝိပဿနာဖြစ်နေပြလို့ရှိရင်ဒီအထက်ကတာစကားတွေနဲ့မညီဘူးလို့အများအများကအပြစ်တင်စရာရှိနေပါတယ်ဒါကြောင့်ဘုန်းကြီးတို့အာနာပါနာ ဝင်တဲ့ထွက်တဲ့ရှိကြရာကနေပြီးတော့ရှုဖို့ရမညွှန်ကြားပါဘူးရှုရင်လည်းသူများရှုတာတော့လည်းမကြည့်ရပါဘူးမရှုကြပါဘူးရှုကောင်းတယ်လို့ဒီကယူဆပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့အနေနဲ့ကတော့သူများတွေအကြည့်တင်မခံရအောင်လို့ကိုမူရဘယ်ကရှုယူဝိပဿနာဆိုတာကတော့ဘယ်ကရှုရတယ်အာနာပါနာထွက်တဲ့ဝင်တဲ့လည်းပဲနာရီရကလာမဟုတ်ပါဘူးဘယ်ကရှုရှုပါပဲကိုယ်ရန်တွေးကြည့်ဆိုရင်ရှုအောင်လာကြည့်တယ်ပဲဒါကြောင့် ဘိုက်ကတောင်းနှင်းလှုပ်ရှားတဲ့ဝါယောဓာကစပြီးရှုရဟောထားတယ်ဟောတဲ့အတိုင်းလည်းပဲဒီမှာရှုမှလို့ကိုယ်တိုင်တွေ့နေကြတာပဲပထမရှုပါသမကသမစိတ်တွေဟိုသွားယူသွားနေမနိုင်မနှင်းဖြစ်နေနောက်အဲဒီစိတ်တွေရှုမှပါများတော့ငြိမ်းသွားတယ်ဘယ်မှမသွားတော့မဆရာအာယုနဲ့မဆိတ်မဆရာအာယုနဲ့မဆိတ်ဒီလိုတည်နေတယ်အဲဒီခါကာလမှာမတိုင်းမတိုင်းရုံနေတာလည်းပန်းချပြီးတော့သိတယ်။အကြောင်းနဲ့အကျိုးလည်းပန်းချပြီးတော့သိတယ် အဖြစ်အပျက်လည်းပဲသိတယ်ဖြစ်ပျက်သိပြီးတော့နိစ္စဒုက္ခအနတ္တလည်းကိုယ်ပိုင်ညာနဲ့သိတာပဲအဲ့ဒီနိစ္စဒုက္ခအနတ္တအသိဉာဏ်ကြီးရှင်းတာတဲ့ခါကာလကြယုံနာသင်္ခါရဆင်းရဲတွေငြိမ့်တဲ့နိဗ္ဗာန်ဆိုတာလည်းပဲကိုယ်တိုင်တွေ့ရတာပဲအဲ့ဒီလိုတွေ့အောင်လို့အားထုတ်ကြရတာအဲ့ဒီလိုအားထုတ်ပြီးတော့တရားရပြီလို့ထင်တဲ့ပုဂ္ဂိုလ်ကမိမိတဏ္ဍာမှာတရားရတာပြည့်စုံရလားမပြည့်စုံရလားဆိုတာသိဖို့ရပြည့်စုံကနာဆင်ခြင်သားတွေမှာမပယ်ရသေးတဲ့ပရိယုဋ္ဌာန်ရှိရင်တဲ့မပယ်ရတဲ့ပရိယုဋ္ဌာန်ကိလေသာ မရာကဗျာပါရဈိနာမေယဥဒ္ဒဇကုကုဇဝိသိကိစ္စအဲလုံးလုံးပယ်နိုင်တာကတော့ဝိသိကိစ္စပဲဒီထဲမှာလုံးလုံးပယ်နိုင်တယ်သောတာပတိမေကဆိုရင်ဝိသိကိစ္စတစ်ခုပဲပယ်နိုင်တယ်ဒီစဉ်ဟာတွေကတော့အထက်မဲ့နဲ့ပယ်နိုင်တဲ့တရားတွေပါပဲဘုဒ္ဓဇင်တာနာမှာပရိယုထာအကျမ်းစာကင်းတာဝိသိကိစ္စတစ်ခုပဲကောင်းကောင်းကင်းတယ်သိညာတွေကမကင်းဘူးမကင်းမိမဲ့လည်းပဲတရားတို့ရထားတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီပရိယုထာတွေက မနိုင်နေအောင်လို့မရှိဘူးဒါကြောင့်မို့စိတ်အေးလက်အေးနဲ့ဆင်းရဲရမှာနေပြီးတော့ခုနပြောတဲ့အတိုင်းတော်ရဖြစ်ဖြစ်သစ်ပင်အောက်ဖြစ်ဖြစ်ဆင်းရဲတဲ့တဏှာမှာဖြစ်ဖြစ်ထိုင်ပြီးတော့ကိုရှုနေကြတရားပေါ့ကိုယ်ကဘယ်ကရှိရှိပါပဲအတွေ့အထိကတစ်ခုကဖြစ်ဖြစ်ဒီကရှိရတာများမှာပါပဲစကားသာပုဂ္ဂိုလ်ဒီကရှိမှာပဲသမာဓိရတယ်ပါပဲမြင်လာကြတာရရှိလို့ရတာသမာဓိကြခဲ့ပါတယ်ဒါပြီးတော့ ရှုပြီးတော့နေရင်မရှုနိုင်တာမမှတ်နိုင်တာမသိနိုင်တာတွေပေါ်နေလို့ရှိရင်ဒါအဲ့ဒီပရိယုဌာန်နေမပယ်ရသေးဘူးလို့ဆိုရမှာပဲအဲ့ဒါများရှိတဲ့တရားတွေကစဉ်းစားလိုက်တံပရိယုဌာန်တံပရိယုဌာနာထိုသောပရိယုဌာန်ဒီမင်းကအဋ္ဌိနုကောရှိသေးသလားတဲ့ဘယ်လိုပရိယုဌာန်အစ္စတအဘိနာမိမိကိုလည်းမပယ်ရသေးဘူးတဲ့မပယ်ရသေးဆိုတာအမြင့်ပြမပယ်ရသေးတာလည်းရှိတယ်အမြင့်ပြမဟုတ်ဘဲနဲ့တစ်စိတ်တစ်ပိုင်း မပယ်ရသေးတာကွာဒီတိမဲမပယ်ရတာတွေအကုန်လုံးယူရတယ်ကွာကာမိသနာဆိုတာသောတာပတိမဲနဲ့ပဲပယ်နိုင်မလဲမပယ်နိုင်ဘူးအနာဂါမိမဲကြမှာကာမိသနာအစ်စ်ကိုပယ်နိုင်တယ်ဒါတောင်မှကမရာဂမဟုတ်တော့လည်းပဲလူချင်းနှစ်သက်မှုသဘောအနေနဲ့ဘဝရာဂတွေဆိုရှိသေးတယ်အဲ့ဒီဘဝရာဂတွေကြတော့အရာဓမ္မကြမှာပယ်နိုင်တာဒါပေမဲ့လို့အမှန်ကမသိနိုင်တော့အောင်သွားမိုးနှိစ္စနိုင်တဲ့ ပရိယုထံကိလေသာကတော့ပယ်ဒီရဖြစ်ရမှာလို့အဲဒါရှိသေးသလားလို့ဆင်ញင်တဲ့ခါကာလကြတော့ဆင်ញင်သက်သက်မဲ့ဆင်ញင်ဝင်ဖြစ်ဘူးဆိုတာရှုမှတ်ကြည့်မှာဘုဒ္ဓနာမှာကိုယ်တိုင်တွေ့ဒီလိုဖြစ်တာဆင်ញင်သက်သက်နဲ့တော့မဖြစ်ဘူးရှုမှတ်ကြည့်မှာရှုနေကြတဲ့အတိုင်းဒီစဉ်ညင်ညာမှာရှုနေတဲ့ရှုနေလို့ရှိရင်ဖြင့်ရှုပါသားတော့နည်းနည်းပါးပါးစီသွားတာရှင်းအောင်မှာပေါ့လေအဲသမာဓိညာအားကောင်းနေတဲ့ပုဂ္ဂိုလ်ဆိုတော့တရားမကြပါဘူးခဏနေ ရှုမှလို့ကောင်းပြီးတော့သင်္ခါရုပ္ပခဏညာရောက်သွားတာမြန်မာများများပါပဲအမှကောင်းတဲ့ပုဂ္ဂိုလ်မှာခဏလေးပဲမကြောက်ဘူးမရှုနိုင်မမနိုင်တာကောမရှိဘူးအဲ့ဒီပုဂ္ဂိုလ်ကတော့ဘာလို့ဆိုဖြစ်တိုင်းဖြစ်တိုင်းသိနေတာပဲမသိတာရလည်းမရှိဘူးအဲ့ဒီလိုတွေ့ရမယ်အဲ့ဒီလိုတွေ့ရတော့နတ္ထိခောမေတံပရိယုဌာနံဣဇဒံအာဘိနံမေငါဤတဏ္ဏနာယိဣဇဒံအာဘိနံကိုရင်းတဏ္ဏ၌မပယ်ရသေးတော့ တာတံပရိယုဌာနံထိုသောသောပရိယုဌာန်ကိလေသာတွေနတ္ထိကောမရှိတော့ဒီသာဒီမရှိတော့ဘူးတဲ့ဘယ်လိုဟာလို့ဆိုယေနာပရိယုဌာနနာပရိယုဌာပရိယုဌာစိတ်တော်ယထာဘူတနာဇာနေယံနပါသေးယံအဲ့ဒီပရိယုဌာသွားမိုးလို့သွားမိုးနေလို့ရှိရင်တော့အမှန်ကိုမသိပဲမမြင်ပဲဖြစ်တယ်တဲ့တရားထုတ်ကသာပုဂ္ဂိုလ်တွေအဲ့ဒါပဲနိဝရဏတွေပရိယုဌာနေကနှိမ့်ဆက်နေလို့တရားမှန်နေမသိနိုင်သေးဘူးသူများလိုပဲ မရှုမခင်ကလည်းဒီလိုရှုမှတော့လည်းဒီလိုပဲဘာမှမထူးသေးဘူးလို့ဒီလိုထင်ရတယ်နည်းနည်းတော့ထူးထူးတာလည်းရှိပါတယ်မရှုမခင်ကတော့စိတ်တွေတွားကျင်နေတွားနေတာရှုမှတော့နည်းနည်းတော့သစ္စာဝင်ရပါတယ်ပြီးတာတော့လည်းပြီးပါတယ်ဒါပေမဲ့လို့စကားသားမှမထင်ရှားဘူးအဲသမာဓိညာအားကောင်းလာပြီဆိုတော့အဲ့ဒါပြီးလာပြီဘယ်တော့ကစပြီးတော့ဆိုလို့ရှိရင်နိဝရဏကင်းတဲ့အချိန်ပေါ့လေနာမရူပပိစိဏညာရောက်ကနေအဲ့ဒီကစပြီးတော့ပြီးလာတာ စိတ်တွေမသွားဘူးသူကမှတ်စရာအောင်နဲ့မှတ်စိတ်မှတ်စရာအောင်နဲ့မှတ်စိတ်ဒီလိုကြိုက်ကြတယ်အဲဒီမှာမှတ်တိုင်းမှတိုင်းမှားရတဲ့အာယုံကတခြားမှတ်တည်တာတခြားယုံနေတာပိုက်ချပြီးတော့ပြီးတော့ကြတော့အကြောင်းကျိုးလေးတွေလည်းပိုက်ချပြီးတော့ကြတော့ဖြစ်ပျက်ကလေးတွေလည်းတွေ့ရပြီးရတယ်လက်နဲ့ကန်ကြည့်လို့သိချတွေ့ရတာဖြစ်ပြီးပြောက်တာဖြစ်ပြီးပြောက်တာနဲ့အိဋ္ဌမမြဲတာဆိုတာကိုယ်တိုင်တွေ့ရတာအဲဒီလိုမှတ်တိုင်းမှတိုင်းသိနေရတာအဲဒါစာအထုပ္ပဒါပုဂ္ဂိုလ်တွေလည်းပဲတချို့ညာထူးတဲ့ပုဂ္ဂိုလ်စင်နေအသုံးရအတွင်းသာတွေ့တာပါပဲ။ အဲချုပ်ပုဂ္ဂိုလ်တို့၄၅ခုနှစ်အတွင်းကျရင်တွေ့ပါတယ်ချုပ်ပုဂ္ဂိုလ်တွေကြတော့တော်တော်ကြာကြာ15ရက်တစ်လတော့ကြာမှဘယ်လိုအမှကောင်းတာလည်းရှိရဲ့အဲ့ဒါလည်းရှားကြောင်မဟုတ်ပါဘူးဆော့စပြီးမှကသာပုဂ္ဂိုလ်ကဝိသိကိစ္စမကင်းလို့မယုံနေုံနဲ့ကောင်းအားမထုတ်ဘူးချိုလဲဝိရိယအားနဲ့ပြီးပြင်းနေတာနဲ့သူစစမမဘူးတရားတွေအားထုတ်ရကြားတယ်ဆိုတာအဲ့ဒီကိုယ်ကအကြောင်းကြပြပါမဆိုင်လို့အဲရှေးမှနောက်မှသဇာတိတခါလဲမရရအောင်နေရောညရောမပြတ်မစက်ကြီးစိုက်ပြီးတော့မှတ်နေလို့ရှိရင် မကြပါဘူးဆိုတာသမာဓိဖြစ်ပြီးဉာဏ်ဉာဏ်ဖြစ်တာပဲအခုအရိယာမေဖို့ရောက်ပြီးသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကတော့တဲ့အဲဒီလိုစိတ်ဉာဏ်မှာသွားပြီးတော့ရှုမှတ်ပြီးတော့ကြည်နေလို့ရှိရင်အစနည်းနည်းတော့စိတ်မကောင်းသေးတဲ့ရှိရင်လည်းရှိမှာပေါ့မပြတ်မပြတ်အားထုတ်နေတဲ့ပုဂ္ဂိုလ်ဆိုကောင်းပါလေမှားလိုက်တာနဲ့မကကောင်းတော့တာပဲမဆရာအာယုန်နဲ့မဆိတ်မဆရာအာယုန်နဲ့မဆိတ်ဖြစ်ပြီးဖြစ်ပြီးဥရိယဗျာကစပြီးတော့တွေ့တာအဲပေါ်လဲကြောက်လဲပေါ်လဲအဲ့ဒါစပြီးတော့တွေ့သွားတာဒါတော့တဲမကြဘူး မှသမာဓိကောင်းနေတဲ့ပုဂ္ဂိုလ်ဆိုသင်္ခါရုပ္ပခဏ်ညာရောက်သွားတာကျောင်းညာမစရဘဲနဲ့အမှတ်တရတစ်ခုကသွားလို့သိကောင်းတယ်နော်အဲ့ဒါတွေကိုတွေ့ရတာကိုအဲ့ဒီကနေပြီးတော့သောတာပတိဖို့ရောက်သွားတဲ့ခါလည်းရှိတာပေါ့သောတာပန်ဆိုတော့အဲ့ဒါတွေသိရတော့ခုနပြောတဲ့အတိုင်းမပေရသေးတဲ့ပရိယုဌာနမရှိတော့ဘူးအဲအကုန်လုံးသိတော့တာပဲမသိတာမမြင်နိုင်တာမရှိတော့ဘူးအဲ့ဒါကြီးကြည့်တယ်အဲ့ဒါကိုဘုန်းကြီးကဆောင်းဖို့စီထားတယ် ဆင်ញင်ရာတွင်ချင်းကဝေး၍ဆင်ញင်ရှုကြည့်ဖြစ်ပြန်ပြီးအပိရှင်းနေတာဆင်ញင်ရာမှာချင်းကပြီးတော့တော်တော်ရဖြစ်ဖြစ်သိမြင်အောင်ဖြစ်ဖြစ်ဆင်ញင်တဲ့သမထညောင်းဖြစ်ဖြစ်ဆင်ញင်ဆိုတာဒါတွေကဆင်ញင်တာကတော့လူသူမရှိတာကိုပြောတယ်ဗမာပြည်နားလဲတာတော့အတန်အတန်တိတ်နေတာကိုဒီလိုနားလဲနေအတန်တိတ်တာလည်းဆင်ញင်တာတော့ဟုတ်တော့ဟုတ်ပါရဲ့လူသူလည်းမရှိတာကိုကြည့်ရပြီးတော့ဆိုဒီမှာတော့ တရားထုတ်ကြတဲ့ပုဂ္ဂိုလ်တွေဈာပုဂ္ဂိုလ်တွေလည်းရှိတော့ရှိနေတာရှိပေမဲ့လို့ကိုတရားနဲ့ကိုအားထုတ်နေတယ်သူလည်းစိတ်ငြိမ်လို့စိတ်ငြိမ်တဲ့အ내အိပဲရတာပါပဲအဲစိတ်ငြိမ်ရခြင်းကဝင်ပြီးတဲ့ကာလစိတ်ငြိမ်ရှုကြည့်ပါတဲ့ရှုမှတ်ကြည့်ပါတဲ့ကိုအားထုတ်တဲ့နည်းနဲ့ပေါ့ဘယ်နည်းနဲ့အားထုတ်အားထုတ်အဲတရားတွေရပြီဆိုလို့ရှိရင်ကိုနည်းနဲ့ကိုရှုမှတ်လိုက်ရှုမှတ်လိုက်လို့ရှိရင်ဒီတိုင်းဖြစ်ရမှာတခါကကိုတော်တော်ကသူကပြီးမှလည်းရဟန်းဖြစ်ဇာလေးတွေကတော့ဘုသူရ ရှိတာလည်းရှိလို့သူကစာကြမ်းနေပါလေလေရေးအခုတော့သူမရှိပါဘူးကျန်တယ်မူသားပါအဲသူကလည်းသူသူကမထားသူကသိပြီးတော့သူအားထုတ်တဲ့ဟာသူကနာအားရသဘောကျဘုန်းကြီးတို့ဟောတဲ့ကမ္မထာတော့အပြည့်တော်မပြောပါဘူးမပြောပေမဲ့လို့သူရှင်းမလားမရှိဘူးကွာဒီသဘောမကျတဲ့လက္ခဏာရှိပါသေးတယ်အဲဒါသူတဏှာမှာဆရာတော်ကြီးတစ်ပါးပေါ့လေရဟန္တာလို့ကြောကြဆရာတော်ကြီးတစ်ပါးအဲဒီဆရာတော်ကြီးလည်းအခုကျန်တော်မူသားပါအဲဒီမှာသူသွားပြီးတော့ ဒီခံပြီးအာထုတ်တယ်တဲ့အာထုတ်တဲ့ခါကာလကျတော့သမာဓိညာကောင်းကောင်းမဖြစ်ဘူးတဲ့သူကရိုးရိုးပေါ့လေအာနာပါနာပါပဲအာနာပါနာရှိရင်ရိုးရိုးပဲသမာဓိညာကောင်းကောင်းဖြစ်ဘူးတဲ့ဘယ်လိုကြမှာဖြစ်တော့သူရှုနေကြတယ်ရှုမှာတဲ့ရှုနေကြပါတော့ဆိုအသက်တွေပြင်းပြင်းရှုတာဟုတ်ရင်းရင်းယူတော့မောပန်းတော့တခြားစိတ်မသွားဘူးပေါ့လေဒါကိုကအဲ့ဒါနဲ့အဲ့ဒီကြပါသူကကောင်းတယ်တဲ့သူကကြည့်တယ်อืมဒီလိုဆိုလို့ရှိရင်သူပထမကတရားပြည့်စုံပြီဆိုတာ ဟုတ်ပုံမရဘူးလို့ခွန်ကြီးတော်ကဆုံးဖြတ်တယ်ဟုတ်တယ်လို့ဆိုတရားပြည့်စုံပြီးတော့တဲ့ပုဂ္ဂိုလ်ဟာဘယ်နည်းနဲ့ပဲရှုရှုသူကအချိုးကြမှာပဲအချိုးကြမှာဓမ္မစတိကအကျမ်းကြီးရမဟုတ်ဘူးအချိုးကြမှာအဲဒါကြောင့်တရားသူပြည့်စုံနေပြီဆိုရင်ကိုတရားနဲ့ကိုမှားကြည့်မှားကြည့်တော့အဲဒီစိတ်တွေပြင်မထွက်ဘူးအမှတ်တွေကောင်းနေပြီအဲသင်္ခါရုပ္ပခဏညာဆိုတာမှန်ကောင်းအဲဒီတော့ဖြစ်နေပြီဒါမှမဟုတ်ကောင်းဆုံးကတော့ ဖလားသမဘဆိုတာညုဏသင်္ခါရငြင်းတဲ့နေရာရောက်နေအဲ့ဒါတော့အကောင်းဆုံးပေါ့မကောင်းတဲ့ပုဂ္ဂိုလ်ကအဲ့ဒီခဏခဏရောက်နေလားနာနေရကြခြင်းချင်းရှိကြည့်ဖြစ်ပြမိတယ်ဖြစ်ပြကလေးတွေကိုဟောလိုက်ကြောက်လိုက်ဟောလိုက်ကြောက်လိုက်နောက်ကြတော့ဖြစ်တော်မှာပေါ့အပြက်ကြီးတယ်ပဲအသိရှင်းပါတယ်ယထာဘုဒ္ဓမသိအောင်ထကြွလှမ်းမို့ကိလေသာခြေရုပ်မရှိပါယထာဘုဒ္ဓဆိုတာယထာဘုဒ္ဓဖြစ်ဖြစ်တဲ့အတိုင်းရှိရှိတဲ့အတိုင်းဟုတ်ဟုတ်တဲ့အတိုင်းပေါ့ အဲဒီတော့မသိရအောင်အမှန်ကိုမသိရအောင်ထားကြွသွမ်းမိုးတဲ့ကိလေသာဆိုးတွေတဲ့ခုနကာမအာယုန်တွေပြီးသွားတဲ့ဒီဝရဏတွေဖြာပါရစိတ်စိတ်ဆွစိတ်ပြတာတဲ့ဈိနာမိတ်တာထိုင်ထိုင်မပြင်းကြီးတာဥဒိစ္စပြန်လွင်တာကုက္ကုစပူပန်တာဝိသိကိစ္စဟုတ်မဟုတ်ပါမလားလို့စဉ်းစားတာအဲဒီနိဝရဏကိလေသာဆိုးတွေဖြေရောမရှိဘူးတဲ့တရားရထားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အေးဆေးဆေးနဲ့မှတ်ရင်ဖြင့်အဲ့ဒါတွေနိုင်ရမှာဒါယူကြည့်တယ် အဲ့ဒါတွေမနိုင်သေးဘူးဆိုရင်ဘုညာသိအားမရဘူးဒေါဂီဘဝအဲ့ဒါတွေမနိုင်သေးဘူးဆိုရင်အားမရသေးဘူးနိုင်ရမှာသုသာဤသောတိယပထမပစ္စဝေခဏအဲ့ဒီလိုပြီးလို့ရှိရင်ပြင်ဒါပထမပစ္စဝေခဏပဲတဲ့ကင်ဆိုရမယ်အချိန်ကသိနေတယ်ဆိုရင်ကြွအောင်မဟုတ်စိတ်ငြိမ်ရာတွင်သင်္ကာဝင်၍သင်ញင်ရှုကြည်ဖြစ်ပြမည် အသိရှင်းပြီလားဒါပဲဒီပါရရလားအဲဆိုဆိုဆာရပိုင်ဆိုတော့ သုပနိဒံကောင်းစွာထားပြီအဲဒီလိုသဘောကျသွားတယ်လေဘာအတွက်ကောင်းစွာထားသစ္စာနာဘောဓာယသစ္စာလေးပါးတရားကိုသိရလို့ငါသုပနိဒံကောင်းစွာထားပြီငါစိတ်ငါသစ္စာလေးပါးမှတရားတွေသိအောင်ထားပြီးကျင့်ပြီးနိုင်နေပြီလို့ဒီလိုသဘောကျမယ်အဲဒါတရားအမှတ်သေးချာကောင်းနေတဲ့ပုဂ္ဂိုလ်ဟာ အကြောင်းကလည်းထူးမရှိဘူးဘူပန်ပြအကြောင်းညပြတွေဘာတွေမရှိဘူးဆိုအေးဆေးဆေးနိုင်မှနေအဲ့ဒီလိုပါပဲနိုင်နေရတာပဲဒါပေမဲ့တခုတော့ရှိတယ်တရားတွေမရှိမှပဲနဲ့သမာဓိဝေးနေတဲ့ပုဂ္ဂိုလ်ကြတော့ဒီလိုတရားနည်းထူအောင်ယူရတာလည်းရှိတယ်။ဉာဏ်နဲ့လုံးနဲ့ထုံလိုက်တော့ဉာဏ်နဲ့သုံးရဆိုပြန်ရောက်လာတာပါလား။ကောင်းပါလေဥပ္ပယပြန်ဉာဏ်ပြန်ရောက်လာတယ်။တကယ်တရားပြည့်စုံနေတဲ့ပုဂ္ဂိုလ်ကသူ့ဟာလေးမမေ့ဘူးမေ့သွားတာမဟုတ်ဘူး ဘုသူရှင်ပုဂ္ဂိုလ်နေရာချင်းဆိုလို့ရှိရင်တော့တရားတွေကမရှုမှပဲနေမိတ်ကုန်တယ်ပြန်ပြီးတော့ထွင်သွားတာမလွယ်ဘူးသူကအဲအရိယာပုဂ္ဂိုလ်နေရာချင်းဆိုရင်တော့မပြတ်မှနေတဲ့ပုဂ္ဂိုလ်ကခဲရင်ကိုမဟုတ်ပါဘူးမှနေကောင်းနေတာအမှကောင်းနေတာပဲဘုညာကယောဂီပုဂ္ဂိုလ်တွေအဟောင်းတွေရောက်လာလို့ရှိရင်မင်းမေကြီးကဘယ်နဲ့တော့တရားမှနိုင်နေရလားအဲမှနေရမှမှကောင်းရလားကမေးရမှနိုင်ပါရဲ့မှလည်းကောင်းပါရဲ့ဆိုတာဒေါ်တာဘောလို့ဘုညာသာရိခေါ်ရရေးကြည့်တယ်အဲ့ဒါ တရားထုတ်ရတဲ့ပုဂ္ဂိုလ်တွေကကိုယ်ဟာလေးနဲ့ကိုမှကောင်းနေမှာအဲဒီလိုမှဤရောတိယပထမပစ္စဝေခဏဆိုရမယ်ဤရောတိယပထမပစ္စဝေခဏ စ္စောခဏတခုပြီးသွားပြီပစ္စောခဏတကခုနှစ်ခုရှိတာအဲ့ဒါပထမပစ္စောခဏပဲအဲ့ဒါကအရေးကြီးပါတယ်အဲ့ဒါကိုအရေးကြီးတာတရားနဲ့ပြည့်စုံလို့ရှိရင်တော့သိချရပြီတရားရတာအဲမှတ်လိုက်ရင်မှတ်ကောင်းတယ်မှတ်ကောင်းပြီဥရိယပြညာသင်ကြားနေလဲဒါလည်းကောင်းတာပါပဲအများကြီးတော့သင်္ခါရုပ္ပကညာရောက်ပြီးတော့နေတယ်အဲဖလားသမဘာရောက်နေတဲ့ခါကပို့ပြီးတော့ဒီကြတာပေါ့လေဖလားသမဘာရောက်နေပို့ပြီးပြီးကြ ဒီနေ့ကဘယ်သူမှမသိဘုန်းကြီးကိုမေးမဲ့မဲ့မသိရင်ဖုန်းနဲ့မေးဆိုတာဘယ်လိုမရမှာလဲဆရာတော်ကြီးတစ်ပါးမေးကြည့်လေဆရာတော်တစ်ပါးကတော့နာဂာဉာဏ်နာမကိုဝင်စားလို့ရတယ်သောတာပန်တရားမရဘူးဆိုတာကအဲဒီလိုယူရှိတာကိုအဲ့ဒါကဒါကြတာထဲမှာပြတယ်ကေစီဝါကအဲဒီချိုးသောပုဂ္ဂိုလ်တွေကအဲ့ဒီလိုဆိုတယ်ဘာပဲမတိတာမိတာမဲ့မှာသောတာပတိခိုကျိုးမှာဖြစ်စေတဲ့ဘုဒ္ဓဘုညာ သောတာပတိဖို့အတွက်ဖြစ်တဲ့ဂုတ္တဝိညာဉ်ရာမိဖို့အတွက်ဖြစ်တဲ့ဂုတ္တဝိညာဉ်ဒီလိုအားဖြင့်တရားရှိနေတာပဲဇံရတဲ့ပုထုဇဉ်ပုဂ္ဂိုလ်တောင်ကိုယ်ဇံကိုဝင်စားလို့ရသေးတာပဲအရိယာပုဂ္ဂိုလ်အရိယာဖို့ဘာလို့ဝင်စားမရမလဲလို့ဝိတ္တဝိညာကအဆုံးဖြတ်တရားပေးထားပါတယ်အဲဒီတော့မဲ့မသိဖုန်နေပြီဆိုတာဒါပဲမိမိရောက်တဲ့တရားဟာတကယ်ဟုတ်လားမဟုတ်လားမသိချင်လို့ရှင်ဒါရှုမှတ်ကြည့်ရှုမှတ်ကြည့်လို့ရှင်ရှေ့ကရောက်ခုတဲ့နေရာပြပြန်ရောက်တယ်ပဲ ဓမ္မာရီအားကောင်းလို့ရှိရင်လောလောကူနဲ့ဆိုဓမ္မာရီအားမကောင်းရင်တော့လည်းနည်းနည်းကြာရင်လည်းကြာတာပေါ့မရောက်တော့မရှိဘူးရောက်တော့ရောက်ရအဲဒုတိယပစ္စုခဏသွားကြပြီကုဏသာပရံဘိက္ခွေဘိက္ခုကုဏသာပရံဘိက္ခွေရိယသာကောဣတိပိသစိတ်ခတိဘိက္ခွေယံနဲ့ကုဏသာတပါးနဲ့ပရံတော့တပါးတော့ဆင်းရဲမုံကအရိယသာကောမြတ်စွာဘုရားဣတိပိသပုဂ္ဂိုလ်ဤဣတိပိသစိတ်ခတိဤသို့ရှုဆင်ခြင်းသည် အရိယဘာဝဖြစ်တဲ့ပုဂ္ဂိုလ်ဒီလိုရှုစဉ်နေတယ်ဘယ်လိုရှုစဉ်နေလဲဆိုဒီမနုကောဟံဒိဋ္ဌိအာသေဝန္တောဘာဝင်တောအဘုလိကရန္တောလဘာမိပစ္စဒံသမထံလဘာမိပစ္စဒံနိဂုတိံအာငါတိဣမံဒိဋ္ဌိဤအတိအမြင်ကိုအာသေဝန္တောဒီဝဲသည်ဖြစ်၍ဘာဝင်တောပွားစီသည်ဖြစ်ဘုလိကရန္တောအကျဉ်းများစွာပြုသည်ဖြစ်၍ သစ္စာတာမိမိစိတ်၌သမထံနိဝရဏကိလေသာငြိမ်းခြင်းကိုအငြင်းရောက်ဖြစ်သောသမာဓိကိုလဘာမိရပါ၏လောလဘာမိနုခေါ်ရပါ၏လောသစ္စာဓမ္မိမိစိတ်၌နေဘူးတိအနုတ္တရာကိလေသာငြိမ်းခြင်းကိုကိလေသာငြိမ်းတာနှမျိုးရှိတယ်လို့သမထငြိမ်းဝိပဿနာငြိမ်းနှမျိုးရှိတယ်သမထငြိမ်းကတော့သမာဓိအစွမ်းကြောင့်ငြိမ်း သမာဓိအားကောင်းနေတဲ့စိတ်တွေဘယ်မှမသွားဘူးငြိမ်းနေတာဒီဝရဏ၅ပါးတွေဝင်လာခုနကပြောခဲ့တဲ့အတိုင်းပဲသမာဓိအားကောင်းလို့ရှိရင်ကိုတရားတွေကိုရှုနေတဲ့စိတ်တွေဘယ်မှမသွားဘူးငြိမ်းနေတယ်အဲဒါသမထငြိမ်းနေသမာဓိဆွမ်းကြောင့်ငြိမ်းတာဝိပဿနာငြိမ်းကတော့နေသာဒုက္ခအနာတ္တတွေသိတာကိုရှုမိတဲ့အောင်နဲ့အောင်နဲ့မှနေသာဒုက္ခအနာတ္တတွေမှန်နိုင်ပြီနေတော့နေသမြဲတဲ့နေရာဖြင့်ဆွဲလာပြီးဖြစ်မဲ့ကိလေသာငြိမ်းတယ် ဒုက္ခချမ်းသာတဲ့အနေအချင်းဆွဲလမ်းခြင်းဖြစ်မဲ့ကိလေသာငြိမ်းတယ်အတ္တကောင်နေအချင်းဆွဲလမ်းခြင်းဖြစ်မဲ့ကိလေသာငြိမ်းတယ်အဲဒီတော့ဆွဲလမ်းခြင်းဖြစ်မဲ့အနုတ္တိယကိလေသာတွေငြိမ်းတာမရှိမရင်တော့အဲဒီမြင်ကြရကနေပြီးတော့မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်နဲ့ဆွဲလမ်းပြီးတော့နေသက်သာမှုလောဘလည်းဖြစ်နိုင်တာစိတ်ဆိုးစိတ်ပြတ်မှုဒေါသလည်းဖြစ်နိုင်တာပဲအလွဲအသီးတဲ့မောဟလည်းဖြစ်နိုင်တာစိတ်ချင်းကြီးတဲ့မာနလည်းဖြစ်နိုင်တာပဲအဲအဘိကိလေသာတွေအကုန်လုံးဖြစ်နိုင်တာလေ အခုရှုမှတ်လိုက်တော့ရှုတိုင်းရှုတိုင်းမြင်တာတွေကလည်းဖြစ်ပြီးပြောက်ကြားတာတွေဖြစ်ပြီးပြောက်နားတာတွေဖြစ်ပြီးပြောက်အဲစားပြီးရနဲ့စားရမှလည်းရတာတွေပြီးပြီးပြောက်ဘဝအတွေ့အထိတွေလည်းပဲထိပြီးပြောက်ထိပြီးပြောက်စိတ်ကူးတဲ့ဟာလေးတော့စိတ်ကူးပြီးပြောက်စိတ်ကူးပြီးပြောက်ရှုတာတွေကရှုပြီးပြီးရှုပြီးပြောက်ရှုပြီးပြောက်ဆိုတော့သူကနှိမ့်သက်တာကြာမှမရှိပဲဒါတွေကကောင်းတာလို့ရှင်းမစရာကိုမရှိဘူးဒါတွေကလည်းမကောင်းဘူးသိဆိုးတာပဲလို့ဒီလိုလည်းညှဉ်းညူစရာမရှိဘူး အဲကိုယ်တည်းရှိတော့ရှိတာပေါ့လေကောင်းတာမကောင်းတာကတော့ကောင်းသောအတွေ့အကြုံခံစားရတဲ့အခါဒုက္ခဝေဒနာရှိတာမကောင်းသောအတွေ့အကြုံခံစားရတဲ့အခါဒုက္ခဝေဒနာနာကျင်ကြိုက်မှုစသည်ရှိတာဒါပေမဲ့တရားမှကောင်းနေတဲ့ပုဂ္ဂိုလ်မှာအဲ့ဒီလိုဆွဲလန်းကြရမရှိဘူးတဲ့အိစ္ဆဒုက္ခအနတ္တတွေအမှန်တိုင်းသိပြီးတော့နေတော့ဝိပဿနာဉာဏ်နဲ့အနုတ္တိကိလေသာတွေငြိမ့်နေအဲ့ဒါလည်းပဲဒီပိုက်ကိုနားလည်ဖို့ရတော့ခက်တယ်ကွာဟွန်းဒီကဝိပဿနာ ဘုန်းကြီးတို့ကြီးကဟောပြောထားတဲ့ဝိပဿနာနည်းနဲ့ရထားတဲ့ပုဂ္ဂိုလ်တွေတော့နားလည်တယ်နှုံးဝင်ပြောတာဘာပြောတာမှမသိအီမန်ဒိဋ္ဌိဒီဒီပြီးမြင်ကိုမှီဝဲမဲ့ပြီးမြင်မှီဝဲတော့မဲ့တွေထပ်ပြီးတော့ပွားရအောင်မလို့လို့ဖြစ်မဲ့တွေလည်းထပ်ပွားလို့ဖြစ်မဲ့ဆိုတာဒီချိန်မဲ့ရောက်စေနိုင်တဲ့ဝိပဿနာအပြီးမြင်ပါပဲအဲဝိပဿနာအပြီးမြင်နေမဲ့ကပြီးမြင်ပြီးသားအတိုင်းသိတာဘုရုဇဉ်ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့အခုအိဋ္ဌမမြဲဘူးထင်မဲ့တော့ကြာအိဋ္ဌမြဲတယ်လို့ထင်တာပဲ အရိယာပုဂ္ဂိုလ်ကြတော့အမှတ်တမဲ့နေနေတော့သူဟာသူများလိုလိုပါသိမထူးပဲနဲ့ရှိနေကြတယ်ဒါပေမဲ့လို့ဆင်ញင်ကြည့်လိုက်တဲ့အခါကျတော့အနိစ္စဒုက္ခအနတ္တဖြစ်ဖြစ်ထင်ရှားလာနောက်တစ်ခုကရှုမှတ်ကြည့်တဲ့အခါကျတော့ပိုးပြီးတော့ထင်ရှားတယ်အနိစ္စဒုက္ခအနတ္တတွေဘူးထင်ရှားတယ်အဲ့ဒါဟာမဲ့ပြီးပြီးလာတာတဲ့အဲ့ဒီမဲ့ပြီးဖြင့်အနိစ္စဒုက္ခအနတ္တပြီးပြီးဟာလုံးဝကြီးတော့ပြည့်မသွားဘူးရိုးရိုးနေတဲ့အခါတော့ လောကနေရာချင်းသူများလိုလိုပါပဲဒါကြောင့်မို့ဘောသူကကာမရာကကာမရာကတွေကျမ်းစာတွေဖြစ်နေတာကာမဝါယုံတွေလည်းသူကခံစားနိုင်တာပဲသောတာပန်အဲဒီတော့ကာမနေတဲ့ခါတော့အဖြစ်အပျက်တွေအမြဲသိနေတာတော့မဟုတ်ပါဘူးဆင်ញင်တဲ့ခါသိတယ်။ဒါမျိုးရှုမှတ်ကြည့်တဲ့ခါသိတယ်။အဲဒါမက်တိပြိဟံဝိပညာဖာမမိဝဲကအဲဒီမိဝဲတယ်ဆိုတာဒါပြောတာတဲ့။မက်တော့မိဝဲလို့ပဲဖြစ်မလဲမက်ဆိုတာဒီချိန်ဖြစ်တာပဲ။အဲဒီမက်က ကြီးခဲ့တဲ့အသည့်အနိစ္စဒုက္ခအနတ္တသိတယ်ဝိပဿနာနဲ့ရှုပြီးတော့ဘာမှမိဝဲတယ်အဲဒီလိုမိဝဲရင်အကျအနုကိလေသာငြိမ်းမှုထင်ရှားရအကျံကိလေသာလည်းငြိမ်းတယ်အနုကိလေသာလည်းငြိမ်းတယ်အကျံကိလေသာဘာလို့ဆိုတော့ခုနနိဝရဏကိလေသာတွေဟိုဒီသွားတဲ့ပရိယုထံကိလေသာအဲဒါအစ္ဆတံပစ္ဆတံသမထံဆိုတာသမာဓိအစွမ်းဖြင့်ငြိမ်းတယ်သမာဓိအစွမ်းဖြင့်ငြိမ်းနေတာမှားလိုက်ရင်အမှတ်တွေကောင်းနေတာတခြားတော့ပြေးသွားတဲ့စိတ်တွေမရှိဘူးခုနကပြောတဲ့အတိုင်းပဲ အေးစေးစေးနဲ့မှလို့ရှိစေရငြိမ့်သက်ပြီးတော့ကောင်းတယ်အဲ့ဒါသမာဓိစွာနဲ့ငြိမ့်တာမမိတာအယုံလေးတွေဖြစ်ဖြစ်နိစ္စဒုက္ခနာတာသိနေတော့မြဲတယ်နဲ့ချမ်းသာတယ်နဲ့ပုဂ္ဂိုလ်သားတော်နဲ့ဆွဲလန်းစရာကိုမတွေ့ဘူးမရှိမှပဲနေရင်တော့ဟိုဟာလေးအကောင်းဒီဟာလေးအကောင်းရှိတာပဲရှိမှနေရင်ဘယ်ဟာလေးအကောင်းတယ်ဘယ်ဟာလေးမကောင်းဘူးစသည်ဖြင့်ဒီလိုခွဲခြားဝေဖန်စရာကိုမရှိဘူးဖြစ်ပြီးကြောက်ဖြစ်ပြီးကြောက်သွားနေတာကိုအဲ့ဒါ အနုကိလေသာတွေအနုအနုပြရတော့ပါဠိလိုကတော့အနုပြဗမာလိုကတော့အနုဆိုတာအကျမ်းနဲ့အနုပါအကျမ်းဆိုတာကပရိယုဌာကိလေသာပရိယုဌာနဲ့ကျမ်းနဲ့ဝိတိကမတော့ပြောကြမလို့အဲပရိယုဌာကိလေသာငြိမ်းပုံအနုပြကိလေသာငြိမ်းပုံအဲဒါထင်ရှားတယ်တဲ့ရှုမှတ်နေထင်ရှားတယ်ဒီလိုထင်နေကြကြသိရလားမသိရလားကိုယ့်အကိုအဲစဉ်းစားဆင်ခြင်ပြီးဆုံးဖြတ်ဖို့ရှုမှတ်ပြီးတော့စဉ်းစားဆင်ခြင်မှုစုံစမ်းမှုဒါပါပဲသူကဒီစောကနာဒီဒီစောကနာတွေက အမှန်တန်ကောင်းတဲ့ပစ္စောကနာတွေပဲဒီလိုသီယာဒုတိယပစ္စောကနာဒါကဒုတိယပစ္စောကနာပဲအဲအချိန်လည်းမကြရအောင်သုံးတော်လို့တော့သုံးမပါပဲဒါသိတယ်မရှိပါဘူးမသိတိဟံဝိပညာဝိပညာသမ္မာမိဝေကာ ဒိဋ္ဌိဥမာခောဟံဒိဋ္ဌိအာသေဝန္တောဘာဝင်တောအာသေဝန္တောမြှဝဲတဲ့ဘာဝင်တောပွားစီတဲ့ဘူးလင်ကတော့အချင်းများသာပြုတယ်ဆိုတာအဖာမှမြှဝဲအဲဒါဒီအပိမြင်ဆိုတာမဲ့အပိမြင်ဒါမှလို့မဲ့ဖြစ်ပြီးတော့သိတာတော့မဟုတ်ဘူးမဲ့ကသိခဲ့တဲ့အနိစ္စဒုက္ခအနတ္တသိမြင်ကိုဝိပဿနာဉာဏ်ဖြင့်ရှုပြီးတော့ငါမြှဝဲတာအနိစ္စဒုက္ခအနတ္တတွေသိပြီးတော့နေတာအဲဒါကိုပြောတယ်အကျမ်းအနု ကိလေစုငြိမ်းမှုထင်ရှားရာကျမ်းဆိုတာကစိတ်ကူးတွေပရိယုဒ္ဓံစိတ်ကူးတွေဝိပဿနာရှိနေရင်ဟိုသွားလိုက်ဒီသွားလိုက်မနိုင်မနေဖြစ်နေတာလေအဲ့ဒါကျင်းရမယ် အနုဆိုတာကတော့မြင်နိုင်ကြတဲ့မှတ်ရင်အနိစ္စဒုက္ခအနာတ္တတွေသိပြီးဖြစ်ဖြစ်တွေသိပြီးတော့နေတော့အနိစ္စဒုက္ခအနာတ္တအနေအားဖြင့်ဆွဲလမ်းမဲ့ကိလေသာဖြစ်ခွင့်မရှိဘဲနဲ့နေတာအဲ့ဒါကိလေသာအနုတွေငြိမ့်တာတဲ့ဒီဆောင်မှုတွေကပေါ်ပါတယ်အဲ့ဒါတော့အနန္တနေတဲ့ဥစ္စာတွေဒါတရားလည်းအာထုတ်ထားမှာကိုယ်တိုင်လည်းပဲဒီလိုအရေးတွေ့မှာဒါမှထင်ရှားတာမတွေ့သေးတဲ့ပုဂ္ဂိုလ်တွေတော့ဒီလိုသဒ္ဓါတရားဖြစ်ရင်ပေါ်ယုံကြည်ရတာပေါ့နော်ဘုရားဝါတဲ့တရားပဲဆိုပြီးယုံကြည်ရတာ ကိုယ်တိုင်အားထုတ်ထုတ်လို့ကိုယ်တိုင်တွေ့နေတဲ့ပုဂ္ဂိုလ်ကအဲ့ဒါရှုမှတ်ကြည့်ရင်ကိုယ်တိုင်တွေ့ရတာပဲမိမိရှိကရာဝိသက်တရားပြန်ပြီးတော့ဝိပဿနာဉာဏ်နဲ့ပြန်ပြီးတော့ရှုနေလို့ရှိရင်ဝိသီပြေးသွားတဲ့အကျံကိလေသာတွေမရှိဘူးရှုမိတယ်ရှုမိတယ်အာယုံလေးတွေဖြစ်ဖြစ်ကြည့်ရသိနေရတော့အဲ့ဒါတွေနဲ့စပြီးတော့မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနေရာချင်းဆွဲလာနေခြင်းပဲကိလေသာတွေဖြစ်ခွင့်ကုန်ပြီးတော့ငြိမ့်အနုကိလေသာတွေငြိမ့်နေအဲ့ဒါ အဲ့ဒါဟာဒုတိယပစ္စုပ္ပခဏပဲဤသို့သိရာဒုတိယပစ္စုပ္ပခဏဆိုရမယ်ဤသို့သိရာဒုတိယပစ္စုပ္ပခဏတော်ပြီတော်ပြီဒီချိန်ပဲ တိယပြီးတော့တတိယပစ္စေခဏကဣတိတိတာစိတ်ခတိခုနရှိရတာဒီလိုပါဒီလိုဆင်ញင်တယ်တဲ့ရာယူပါယဟံဒိဋ္ဌိယသမဏဂတောအတ္တိနုခောဤတောဗိဒာအညောသမနောဝါသမနောဝါတထာရူပါယဒိဋ္ဌိယသမဏဂတောတိတထာရူပါယအကျဉ်သောသဘောရှိသောဒိဋ္ဌိယသိမြင်နှင့်ဟာငါသည် သမန္နာကတော့ပြည့်စုံ၏ငါမှဒီလိုသိမြင်ပြည့်စုံတယ်အဲ့ဒါမဲ့သိမြင်ကိုပြောတာမဲ့ဖို့သိမြင်ကိုပြောတာအဲမဲ့တရားဖို့တရားတွေရတယ်ဆိုတာငါမှဒီလိုသိမြင်နဲ့ပြည့်စုံနေပြီဤတော်ဤရှုမှတ်တဲ့တရားနိလမဗိဓာပနိုင်ဉ္ညောတဘာသောသမနောဝါ ကိလေသာငြိမ်းသည်ဟုဝန်ခံသောပုဂ္ဂိုလ်သည်လည်းပြမနောဝါသူမြတ်ဝန်ခံသောပုဂ္ဂိုလ်သည်၎င်းအဋ္ဌိနုခောရှိသေးသလိုအဲဒီတော့ပုဂ္ဂိုလ်တွေရဟန်းသူမြတ်လုံခံပြီးတော့နေတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်ကဘယ်လိုလဲတထာရူပါယထောသဝိဇ္ဇဒိဋ္ဌိယအသိဉာဏ်နဲ့တမနာတော့ပြည့်စုံပြီအဲဒီတော့ပြည့်စုံတဲ့တခြားတစ်ပါးပုဂ္ဂိုလ်များရှိသေးသလားလို့ဆင်ခြင်တယ်ကိုသိထားတဲ့တရားမျိုးကိုဒီနည်းမှာတပါးအခြားနည်းနဲ့ သိပြီးတော့နေတဲ့ရဟန်းသူများများရှိသေးသလားဆင်းရဲတယ်။သာသာပြည့်သာသနာတော်မှာအပြင်မဲ့မှာမိမိလိုပဲသောတာပန်ရှိသလား။သရဂနာကနေတော့မဆိုင်ဘူးသောတာပန်ကိုပြောနေ။အဲဒီတော့သိမြင်တဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရှိသေးသလားလို့ဆင်ခြင်ကြည့်တယ်။ဆင်ခြင်ကြည့်တော့ကိုယ်ကိုယ်တိုင်ကမြင်နေကြတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းနေရှုပြီးတော့အဖြစ်အပျက်တွေသိပြီးတော့ယုံနာသင်္ခါရငြင်းတဲ့တရားကိုယ်တိုင်တွေ့လာတာကို အဲတော့တခြားနည်းမရှိဘူးဒီတိုင်းပဲမြင်နိုင်ကြတဲ့ဥပါဒณะခန္ဓာ၅ပါးဆိုတဲ့တရားတွေဒုက္ခသစ္စာတရားတွေအဲ့ဒီတရားတွေရဲ့အဖြစ်အပျက်ကိုရှုပြီးတော့မဂ္ဂင်၈ပါးတရားတွေပွားတာဝိပဿနာမဂ္ဂင်တွေပွားတာအဲဒီတော့ပွားမှပဲဖြစ်မှာပဲဒီပြင်းနီးနဲ့တော့ဆင်ញင်ုံနဲ့မဖြစ်ဘူးတခြားနီးလားနေနဲ့အာထုလို့သောတာပန်သရဂါနာဂံအရိယာပုဂ္ဂိုလ်မဖြစ်နိုင်ဘူးဆိုတာအဲဒီလိုဟာကို ကိုယ်ပိုင်ညာဖြစ်မယ်သဘောကျမယ်အဲ့ဒါကြီးကြည့်တယ်တချို့ကတရားတို့ရပြီဆိုပြီးတော့အဲဟိုလိုဟိုလိုအားထုတ်ရင်လည်းုံနှုံးတို့ဒီတစ်ပါးဆိုရင်ဟုံနှုံးတို့ဆိုရင်အဲ့ဒါမရမကြသေးဘူးလားမှန်ကတော့မြင်နိုင်ကြတဲ့ဓဝါ6ပါးကဖြစ်ပြနေတဲ့တရားတွေတကယ်ရှုလို့တကယ်သိပြီးတော့ဝိပဿနာဉာဏ်အစဉ်တိုင်းကျက်လို့ပြည့်စုံမှအာမမညာပူညာဖြစ်တာအဲ့ဒါကိုယ်တိုင်တွေ့ထားတဲ့ပုဂ္ဂိုလ်သိတဲ့ဉာဏ်ရှိပါဘူးဒီနည်းပဲဆိုတာ အဲဒါဆုံးဖြတ်နေရမယ်ရှုမသိရဤလမ်းမှပြင်ပတခြားမှာကိလေငြိမ့်မိများအရိမရှိဆုံးဖြတ်ရအဲရှုမလို့သိရတဲ့ဒီလမ်းမှပြင်ပတခြားနည်းဖြင့်ကိလေသာငြိမ့်တဲ့ပုဂ္ဂိုလ်များသောသမဏဗြဟ္မဏလို့ဆိုရပါဠိလိုတော့ဟောတာရှိတာကိုအဲဒါကိလေသာငြိမ့်တဲ့သောတာပန်သရအနာဂံညာနာအရိယပုဂ္ဂိုလ်ပြောတာပါပဲကိလေသာငြိမ့်တဲ့ပုဂ္ဂိုလ်ရှိသေးသလားလို့ဆိုရင်လည်းတော့ကိလေငြိမ့်မိများအရိမရှိဆုံးဖြတ်ရ ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်မရှိဘူးဒီနည်းတဲ့အာထုံးမှပဲဒီနည်းတဲ့အာမထုံးလို့ရှိရင်မရှိဘူးလို့ဆိုတာဆုံးမြနိုင်ရမယ်တဲ့အဲဆိုရမယ်ရှုမသိရရှုမသိရဤလမ်းမှာပြင်ပတရားမှာပြင်ပ ကိလေငြိမ့်ပြီညအရိမရှိဆုံးဖြတ်ရာ၆ပါးကဖြစ်တိုင်းဖြစ်တိုင်းယုံနာတွေကိုရှုလို့ဖြစ်တဲ့တွေသိပြီးတော့ ကျင့်ရတဲ့နီလာအဲ့ဒီနီလာအတိုင်းရှုမှယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုရတယ်ကိုယ်တိုင်တွေ့တော့တခြားနည်းနဲ့တော့ကိုယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်မတွေ့နိုင်ဘူးဒီနည်းတဲ့အာထုံမှာမြတ်စွာဘုရားဥပါဒသုတ်တော်ဟောထားတာပဲမဂ္ဂင်7ပါးတရားမရှိတဲ့နေရာမှာဆိုလို့ရှိရင်ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်မရှိဘူးတဲ့အဲ့ဒါနဲ့အတူတူပါပဲ အဲ့ဒီ7ပါးရှိတဲ့ဘာသာသာသနာမှာတော့ကိလေသာကြီးတဲ့ပုဂ္ဂိုလ်ရှိတဲ့ငါဘုရားကြီးတရားတော်မှာတော့ဓမ္မစကြာဒုက္ခစာရင်မဂ္ဂင်7ပါးတရားတွေဟောလာတော့ငါဘုရားကြီးတရားသာသနာတော်မှာတော့ဖြင့်ကိလေသာကြီးတဲ့ပုဂ္ဂိုလ်ရှိတယ်ဒီမှာသာရှိတဲ့သိချင်းဘယ်မှမရှိဘူးဆိုပြီးတော့ဣဒေဝဣဒဧဝဆိုပြီးဒီသာသနာမှာသာရှိတာတဲ့မြတ်စွာဘုရားအဆုံးပြအဲ့ဒါတရားမဟုတ်ဘူးဉာဏ်နဲ့ကြတဲ့ဓဝါ6ပါးကအဖြစ်အပျက်တွေရှိနေတာဥရိယရိယနုပတိဝိရသိန်းဆိုတဲ့ဘုရားအလောင်းတော် ရှုတဲ့နည်းရေအဲဒီသနာဒီသသူဥပါဒနဲ့ခံတဲ့ဥပါဒဥရိယပြာနိပါတိဝိရဒိဆိုတဲ့အတိုင်းဥပါဒနဲ့ခန္ဓာ၅ပါးအဖြစ်အပျက်ကိုရှုပြီးတော့မဂ္ဂင်7ပါးတရားတွေပွားတယ်အခုရှုနာတယ်အဲ့ဒါတွေပဲမဂ္ဂင်7ပါးတရားတွေပွားနေဒီလေငြိမ်းမြင်များရှိများရိမရှိဆုံးဖြတ်ရတဲ့ဒီလိုကငြိမ်းတဲ့ပုဂ္ဂိုလ်ဟာဒီနည်းနဲ့ရှုမှတပြည့်နည်းနဲ့ဆိုရင်မရှိဘူးဆုံးဖြတ်နိုင်ရမယ် ဒီလိုဒီယာတတိယပစ္စဝကနာဒါတော့မဆိုပါနဲ့ဒါလိုလဲလိုပါအဲဒီလိုဒီဒါတတိယပစ္စဝကနာခေါ်တယ်နောက်တစ်ခုကတော့ဒါကတော့ရဟန်းနေနဲ့ဆိုင်အဲဒိဋ္ဌိတမာနာပုဂ္ဂိုလ်တဲ့ဒိဋ္ဌိတမာနာဆိုတာဒိဋ္ဌိဆိုတာအသိဉာဏ်ညာဒိဋ္ဌိတမာနာအသိဉာဏ်ညာနဲ့ပြည့်စုံတဲ့တနည်းအားဖြင့်ပြည့်စုံတဲ့အသိအသိဉာဏ်ရှိတယ်ပြည့်စုံတဲ့အသိဉာဏ်ဆိုတော့သောတာပတိမဉ္ဇဉ်ကိုပြောတာပါပဲ သောတာပတိမဉ္ဇဉ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒီပြည့်စုံတဲ့ဓမ္မရာရှိတယ်ဖြိယုဓမ္မရာရှိတယ်သောတာပန်မဖြိယုဓမ္မရာရှိအဲ့ဒီဓမ္မရာနဲ့ငါမှပြည့်စုံ ရလားလို့ဆင်ခြင်ကြည့်ရမယ်အဲ့ဒီဓမ္မရာကဘာလို့ဆိုလို့ရှိရင်တော့အာဘကိုမသိအောင်သတိကအဘတည်းမသိအောင်လို့ဆောင်ကျင်ရတယ်အတော်တဆသိလို့ရှိရင်လည်းပုံလွှမ်းမထားပဲနဲ့ ညံညံကုစားညံညံကုစားပြီးတော့နောက်လည်းပြီးတော့မှုကိုမကျူးမကျူးလွန်စေရဘူးဆိုပြီးတော့အဲဒီလိုဆုံးဖြတ်ပြီးတော့ကျင့်သုံးရတယ်အဲ့ဒါညာတော်များနဲ့ဆိုင်ပါတယ်ဒါတော့ခွန်ကြီးအကျယ်မပြောတော့ပါပါဠိလည်းမပြောပါဘူးကုစားနိုင်ကောင်အာဘာပေါင်းတိမ်ဆောင်ရောက်သေးရာကုစားနိုင်တဲ့အာဘတွေတော့ရောက်တာပါပဲအဲအာစိတ်တွေက ပါဏတိဝိဇ္ဇအဲဒီအာဘတွေသိနေတယ်တဲ့ဒါတွေရောက်နေတာပဲရောက်ပေမဲ့လည်းမဖုံးကွယ်ဘူးတဲ့အာဘသိစဉ်သူများကမေးတယ်မနေရဘူးသူကသူဒီအာဘကိုပြောကြတယ်ပူစားတာမဖုံးကွယ်ပဲပူစားမြဲနောင်လဲဆိုတော့နောင်လဲဒီအာဘမျိုးမသိအောင်လို့ဒီလိုဒီဆောက်ရှောက်ပြီးတော့သွားတယ်အဲဒါသောတာပန်ယဟန်များမှာပြည့်စုံမြဲဓမ္မတာပဲအဲဒီဓမ္မတာနဲ့ မိမိပြည့်စုံရလားလို့စဉ်းစားကြည့်ရင်ပြည့်စုံရမှာမပြည့်စုံသေးလို့ရှိရင်ဒါလိုးနေသေးတာပဲကုစားနိုင်ကောင်အာဘာပောင်းဒိဆောင်ရောက်သေးရမဖုံးကွယ်ပဲကုစားမြဲနောင်လဲဆောင်ယူပါဤသောသီယာသရုတ်ထပစ္စဝေကနာဒါတော့ထားပါတော့ဒါရဟန်းနေနဲ့ဆိုင်တယ်ဒါဓမ္မတွေမသိနားမလည်တာတွေထားလိုက်မှပြင်မှာလို့နောက်၅ခုမြောက်ပစ္စဝေကနာကဒူဒူပါပဲဒိဋ္ဌိတာမနာပုဂ္ဂိုလ်သောတာပန်ပုဂ္ဂိုလ်မှာတဲ့ ဒီဓမ္မဒါနဲ့ပြည့်စုံတယ်အဲ့ဒီဓမ္မဒါဘာဓမ္မဒါတုံးဆိုရင်ဒီဓမ္မဒါကတော့ဒီယောခုနကဟာတော့ကုစားလို့ရနိုင်တဲ့အာဇိတွေကဗာဏတိဝိသသိက္ခာပုဒ်တွေအကျူလုံးမှုအဘသိမှုရှိတယ်အဲ့ဒါတွေကိုသိမိမယ်လို့အများကုစားတယ်နောင်လည်းဆောက်ရှောက်သွားတယ်အဲ့ဒါဓမ္မဒါပဲဒါကတော့ ကိစ္စကြီးငယ်တွေယဟန်များမှာရှိရတာရှိတယ်တဲ့အဲဒီလိုကိစ္စကြီးငယ်တွေကြည့်ရပါမယ်လည်းစိတ်ကတော့သိက္ခာသုံးပါးကျင့်ဖို့စိတ်ကတော့အာသာနေတာပဲမလွဲမကင်းတာလို့လားဟိုကိစ္စဒီကိစ္စတွေဆောင်ရနေရတရားရှိမှဖို့နှလုံးသွင်းဖို့စိတ်ကတော့ဖြင့်ထက်တဲ့တဏ္ဍာဖြစ်နေတာပဲဒီဓမ္မတာလည်းရေးကြည့်ရဟန်းမဟုတ်ပါမယ်လူလည်းထိုက်ပြရတယ်ရှိရမှာခொနကဟာလည်းရှိမှာပါပဲမတော်မသိတဲ့အမှုတွေကို မပြုတဲ့ဟာတွေကိုမပြုပဲကြင်ရှားအောင်မပြုမိလို့ရှိရင်လည်းအဲဒါပညာကမေးရင်လည်းအမှန်တိုင်းဝန်ခံရမှာပဲလိမ်ပြောမှာတော့မဟုတ်ဘူးဒါတော့အဲ့ဒီမူမျိုးတော့မပြုဘူးဆိုပြီးတော့လည်းအဲဆောက်တည်ပြီးတော့ကျင့်သွားမှာလူလည်းပဲလူနဲ့လည်းဆိုင်တော့ဆိုင်ပါပဲအခုကတော့ညာနဲ့လူနဲ့သဘောချင်းအတူတူပါပဲဆောင်လွဲမရမှုကိစ္စပြုရတယ်တော့ကအရိယပုဂ္ဂိုလ်မှာဆောင်လွဲလို့မရတဲ့မှုကိစ္စတွေပြရဟန်းများမှာ အများနဲ့ပတ်သက်တဲ့ဘာငါကိစ္စတို့စေရကိစ္စတို့သူတို့မှုကိစ္စတွေဆောင်ရတယ်ရှိတာပေါ့လေညာများမှာရှိတော့ကတော့ကိစ္စနည်းနည်းပါတော်เจ้าနေပါတယ်နေတဲ့ပုဂ္ဂိုလ်ဆိုကိစ္စနည်းနည်းပါမရှိသလောက်ပါအခုလည်းပဲတော်เจ้าနေနေလို့ရှိရင်ကိစ္စတော့နည်းပါတယ်ဟိုကတရားအားမထုတ်ရင်လည်းအားထုတ်မယ်ဆိုရင်အချိန်ကြီးအများကြီးရပါအဲဆောင်လွဲမရတော့ပြုရမယ့်ကိစ္စတွေရှိတယ်သတင်းသုံးပေါ်တွေအတွက်ဆောင်ရတဲ့ကိစ္စ၊မင်္ဂကိစ္စ တရားစီရင်နဲ့စပြီးပြုရတဲ့ကိစ္စဒကာရမတွေနဲ့စပြီးတော့ပြောရဟောရဒီကိစ္စလေးတွေရှိတာပေါ့လေစာသင်ပို့ချပေးနေတဲ့ပုဂ္ဂိုလ်ဆိုရင်တတိယစာသင်ချပေးရတဲ့ကိစ္စတွေတော့ရှိနေတော့ရှောင်လွဲမရတော့အဲ့ဒီကိစ္စတွေတော့ပြုရတာပဲသိက္ခာသုံးပါးကျင့်ရငါစိတ်အားတန်မြဲတာအဲ့ဒါတွေပြုရပေမဲ့လို့ သိက္ခာသုံးပါးအကျင့်ကျင့်ဖို့ကတော့စိတ်ကထက်သန်ပါပဲတဲ့ဗီလာအကျင့်သမာဓိအကျင့်ပညာအကျင့်အထူးအကျင့်တော့ဝိပဿနာပညာအကျင့်ပေါ့လေရှုမှတ်တဲ့ပညာအကျင့်ကိုကျင့်မှုကတော့စိတ်တော့အားသာနေတယ်လူတွေမှာဆိုရင်တော့ကိစ္စတွေကအများကြီးပဲဇာဝနေရစသရာရာပြည်လဲအောင်ရာကိစ္စတွေအများကြီးပါပဲကိစ္စတွေဘူးကိစ္စဆိုတဲ့အတိုင်းကိစ္စတွေသိများပါတယ်အဲဒီလိုကိစ္စတွေမပြုမဖြစ်လို့ပြုရမှာပဲမလွဲမကင်းတာပြုရမှာပြုရပေမဲ့လို့ တရားရှုမှတ်ခြင်းတဲ့စိတ်ကတော့ထက်ထက်တန်တန်ရှိရမယ်။အဲ့ဒါလည်းဘုန်းကြီးကယောဂီဟောင်းနေခဏခဏမေးကြည့်ရတယ်။မင်းတို့တော့တရားများရှုမှတ်နိုင်နေရလားဆိုရှုရတဲ့ကိစ္စတွေများလို့ဗျာမရှုနိုင်ပါဘူး။အာနေရာမကြသေးဘူးလို့ရှုနိုင်ရ။အချိန်များများမရရင်လားကြားရရင်ရသလောက်တော့စိတ်ကထက်ထက်တန်တန်နဲ့ရှုရှုလို့တဲ့စိတ်ရှိရင်လုံးလုံးမရတာမရှိပါဘူးရှိမှာပါပဲ9မိနစ်10မိနစ်ရှိရမှာပဲအဲလုံးလုံးကိုမရှုနိုင်ဘူးဆိုရင်က ဒီဒီဒီပြစ္ဆုတ်ခန္ဓာနဲ့သူကမပြည့်စုံပဲဖြစ်နေရှောင်လွဲမရမှုကိစ္စပြုရတယ်တော့ကရှောင်လွဲမရတော့ကိစ္စတွေလုပ်ရပါမယ်လို့သိက္ခာသုံးပါးခြင်းရငါဆွေအားတန်နဲ့ကအဲဒီသိက္ခာသုံးပါးခြင်းကိုထူအပ်တင်တာဝိပဿနာတွေရှုမြဲရှုနေဖို့ရသိထက်တန်ရမယ်သူကထက်တန်တယ်အကျိုးကဓမ္မကြီးပါရင်ညာအိမ်တော်တဲမဲ့ပြန်ရင်ဘူးကံထမ်းတရားအားထုတ်နေကြတာပဲအဲ့ဒါကြီးထက်တန်နေတာအိမ်ရောက်လို့ရှိရင်ကိစ္စတွေများလို့တဲ့

ဗလတာခွန်အားဆိုတာရှိတယ်တဲ့ခွန်အားရှိတယ်သောတာပန်မှာပြည့်စုံနေဖြစ်တဲ့ခွန်အားရှိတယ်တဲ့အဲဒီခွန်အားနဲ့ငါမှပြည့်စုံရလားလို့ဆင်ခြင်ကြည့်ရမယ်အဲဒီခွန်အားကဘာလို့ဆိုလို့ရှိရင်မြတ်စွာဘုရားဟောတဲ့တရားနားတဲ့ခါကာလကျတော့ရိုးသေးသေးနာတယ်အတန်ကောင်းလို့ဘာလို့မဟုတ်ဘူးသူကဆရာတရားတော်ရိုးသေးသေးနာတယ်အဲရိုးသေးသေးတရားအလုံးတိုင်းအလုံးတိုင်းကြားအောင် မှတ်မိအောင် နားလည်အောင်စူးစိုက်ပြီးတော့နားရဲရှင်းရုံကဆိုလို့ရှိရင်ဘုန်းကြီးတို့ဟောတဲ့ဝိပဿနာတရားမျိုးတွေနားနေတဲ့ပုဂ္ဂိုလ်ကတော်တော်နည်းတယ်ပြင်းတယ်อืมငတ်ရတာနဲ့ပန်းရတာနဲ့တချို့ကလည်းပဲနောက်ပိုင်းကနေဒီစကားတွေပြောနေကြတာနဲ့တို့တရားတဲ့စိတ်အာရုံမဝင်စားဘူးအခုတော်တော်ဟန်ကြတယ်တရားတိုင်းတရားတိုင်းပဲဘုန်းကြီးတို့ဝိပဿနာတရားတွေဟောရိုးသေးသေးနားကြတယ်စူးစိတ်နာတယ်သူကတော်တာပဲလို့သူကသာသနာ့ဘက်ကတိုးတက်မှုတွေရှိတာပဲလို့ ဆိုးရုပ်တဲ့ဘိုင်းကလည်းဆိုးဥတာတွေတော့ပြောကြမှမရှိဘူး။ဒါနဲ့တွတ်တဲ့ဘိုင်းကအဲ့ဒီဘိုင်းကဒိုဟန်ကြတယ်ကိုတရားနာတွေတော့ယူသည်လေးလေးစောစောနာကြ။အဲ့ဒါဘုရားဟောထားမြတ်တရားနာကြရတော့ကဘုရားဟောတဲ့တရားတဲ့။ဟိုအတန်ကောင်းနေအဆိုးကောင်းနေအယူကောင်းနေဘာရညာတွေမဟုတ်ဘူးဒီပါတွေမဟုတ်ဘူး။음ကြော်ရှင်အောင်လို့ကြည်ကြမောစရာတွေ၊တွန်းစရာဆွေးစရာတွေဒါကိုပြောတာမဟုတ်ဘူးသူက။ဘုရားဟောတဲ့တရားတဲ့အခုဘုန်းကြီးဟောနေတဲ့တရားတွေဘုရားဟောတဲ့တရားတက်တက်ပါပဲ။ ဘာမှအတိုင်းဝိုင်းမပါဘူးရိုးရိုးပဲဟောနေဘုရားဟောတာမြတ်တရားနာကြရသောအခါလုံးစုံမကျွင်းနှလုံးသွင်းနာခြင်းအားကောင်းစွာအဲ့ဒီတရားတွေကိုရိုးသေးသေးလုံးနိုင်လုံးနိုင်နားနဲ့စွန့်ပြီးတော့နားထောင်တယ်အဲ့ဒါသောတာပန်မှာပြည့်စုံမြဲခွန်အားပဲခွန်အားကောင်းတယ်ဟာပုထုဇဉ်ခွန်အားလည်းရှိတယ်ပုထုဇဉ်ခွန်အားကတော့ခုနလိုပဲ ကြောစရာရှင်စရာတွေအဆိုးကောင်းတွေဗန်ကောင်းတွေရည်စရာမောစရာတွေလွန်စရာဆွေးစရာတွေအဲ့ဒါကြတော့ပြောအားကောင်းတယ်ဒါကြီးနာကျင်တယ်သိနာကျင်တာပြန်ဒါရမှာအချင်းကုန်သွားပြီမဲ့လို့မကုန်စေခြင်းမှုဆိုတာဒါကဘုသူရှင်ခွန်အားအရိယာခွန်အားကတော့အဲ့ဒီမြတ်စွာဘုရားဟောတဲ့တရားကိုနားလို့ရှိရင်တဲ့အလုံးတိုင်းအလုံးတိုင်းတခါလဲစိတ်နဲ့စူးစိုက်ပြီးရိုးစီနေတယ်အဲ့ဒါ သတ္တမပစ္စုခဏပဲတဲ့အဲဆိုရမယ်ဗုဒ္ဓဟောတာညတရားနာကြရသောခါလုံးစုံမကျင်းနှလုံးသွင်းနာခြင်းအားကောင်းစွာဤတို့သိရာပထမသစ္စာဝေကနာ6ခုမြောက်ပစ္စုခဏပဲတဲ့ နောက်တစ်ခုကလည်းပဲအရိယာသောတာပန်ပုဂ္ဂိုလ်မှာပြည့်စုံရတဲ့ခွန်အားပဲအဲ့ဒီခွန်အားနဲ့ငါပြည့်စုံရတာလည်းဆင်ခြင်ရမယ်တဲ့အဲ့ဒီခွန်အားကဘာလို့လဲဗုဒ္ဓဟောတာမြတ်တရားနာကြရသောကအ내ပြင်းစိတ်ကြည်ရှင်ကိုယ်တွင်သိနေကြအဲပီတိလဘတိအထဝေရံလဘတိဓမ္မဝေရံအဲလဘတိ ဓမ္မပတဟိတံပါမောဇာအထဝေရာမြတ်စွာဘုရားဟောတဲ့တရားတရားဤအ ਨੇ ဓမ္မဝေရာဓမ္မဝေရာဆိုတာပါဠိကတော့ပါဠိသက်တော်သိမှာမဟုတ်ဘူးစေတနာအစဉ်ပေါ့လေဗမာလိုဟောတယ်ဗမာလိုစကလုံးအစဉ်ပေါ့နောက်ပြီးတော့ဓမ္မပတဟိတံပါမောဇံတရားနဲ့ဆက်တဲ့ဖြစ်တဲ့ပါမောဇဝမ်းမြောက်မှုပီတိပါမောဇဆိုတာ အဲဒါတွေရတယ်အဲတရားတွေဆရာကျန်နာအထုတ်ထားလို့တရားတွေပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကဘုန်းကြီးတို့ဟောတဲ့တရားတွေကိုနားတဲ့အခါကာလမှာပါဠိတတ်တဲ့ကိုရိုးရိုးလေးရိုးတာကိုပဲနားတဲ့ပုဂ္ဂိုလ်တွေမှာကိုယ်ထဲမှာတခါလေဖြိုးဖြင်းဖြင်းနဲ့အဲဒီဝမ်းမြောက်ဝမ်းသာတွေဖြစ်တယ်အ내အဓိပ္ပာယ်လေးတွေလည်းပဲသဘောကျပြီးဝမ်းမြောက်ဝမ်းသာတွေဖြစ်တယ်အဲဒါ အရိယာပုဂ္ဂိုလ်ဤခွန်အားအဲ့ဒီခွန်အားနဲ့ပြည့်စုံရင်လည်းလို့ဆင်ခြင်ကြည့်ရမယ်။အဲဆိုရမယ်ဗုဒ္ဓဟောတာမြတ်တရားနာကြရသောခါနဲ့သိမြင်စိတ်ကြည်ရှင်ကိုယ်တွင်သိမ့်နိုင်ကြ သို့သိယပတ္တမသစ္စာဝေခဏအဲဒါခုနှစ်ခုမြောက်ပြစ္ဆုခဏပဲဒါကနားလည်တော့ပါပြီအဲဒီပြစ္ဆုခဏခုနှစ်ပါးနဲ့ပြည့်စုံလို့ရှိရင်ဒါအရိယသောတာပန်အစ်ပဲအဲဆိုလိုက်ကြတော့သစ္စာဝေခဏခန္ဓာပြာမြည်စွာဖြစ်ပါမူအရိယာမှန်သောတာပန် ဧကံဆုံးဖြတ်ယူဧကံဆုံးဖြတ်ယူအဲဒီဥစ္စရကနာ9ပါးနဲ့ပြည့်စုံရင်တော့သောတာပန်ဧကံပဲလို့ကိုယ့်အကိုဆုံးဖြတ်နိုင်တယ်အဲဒါကြီးကြီးပါလေတရားအထုတဲ့ပုဂ္ဂိုလ်တွေအလုံးနားလည်တင်တာပဲဘယ်နည်းနဲ့အထုအထုအဲ့ဒီတိုင်းဖြစ်ရင်တော့ဟုတ်ပြီအဲ့ဒီတိုင်းမဖြစ်သေးဘူးဆိုရင်လိုးနေသေးတယ်လို့ဆိုရမှာအခါတိုင်းပြေးနေကြဩဝါဒသုံးခုလေးချင်းချုပ်ကလေးကလည်းပြေးရအောင်မယ် မကြောက်ဘူးတဲ့ပုဂ္ဂိုလ်အစ်စ်ပေါ်လဲကြောက်ဘူးတဲ့ပုဂ္ဂိုလ်တွေကရိုးနေတာရိုးနေမယ်ဒီသုံးပါးကအရေးကြီးတယ်သူပယ်ဘေးငြင်းခွင့်ညာအဆင့်အသင့်ရောက်ပါစေတဲ့အပယ်လေးပါလာရောက်ခွင့်မရှိဘဲနဲ့ပယ်ဘေးငြင်းတဲ့အခွင့်သောတာပတိမေဖို့ညာပေါ့အဲဒီရောက်အောင်အထုတ်ပါလို့ဆိုလိုပါတယ်အကင်ဆိုရမယ်အပယ်ဘေးငြင်းခွင့်ညာအဆင့် ဆင်းရောက်ပါစေဆယ်ပင်ငြိမ်ခွင်းညာဆင်းအဆင်းရောက်ပါစေ ဟောပြောတိုက်တွန်းတာအဲ့ဒါပဲအဲ့ဒီဟာလေးရအောင်အဲ့ဒါအရေးကြီးတာလေဒီကရှိတော့တက်ရှင်လဲတက်မတက်ရှင်လဲနေတာမတက်ဖဲလည်းမနေပါဘူးဒီကရှိဒီရောက်လို့ရှင်ရှိတက်တော့တာအဲ့ဒီနေရာလေးရောက်ဖို့အရေးကြီးတယ်မြတ်စွာဘုရားသာသနာတော်မှာဘုရားတရဏံကိစ္စနဲ့ဓမ္မတရဏံကိစ္စနဲ့သံဃာတရဏံကိစ္စနဲ့ဆိုပြီးတော့ဘုရားတရားသံဃာတွေကိုယ်ွယ်နေတာနဲ့အပေလေးပါးလည်းကြားရအောင်လို့ဆိုသိနေရမကြဘူးကွာ။အင်းအပေလေးပါးကလွတ်မြောက်မှနေရကြမယ်။သူကရင်တော့ ယဟန်တော်ပုဂ္ဂိုလ်တွေသာရေးရှိတာပေါ့မြတ်စွာဘုရားဤတတိသားယဟန်တော်တွေဆိုပြီးတော့ဘယ်လေးပါးလဲကြားအောင်မယ်ဆိုတော့နေရာမကြတာလေအဲဒါဘယ်ဝိညာဉ်ဝိညာဉ်အဆင့်အသိရောက်ပါအဲ့ဒီရောက်အောင်အထုတ်ကြပါလို့တိုက်တွန်းပါတယ်အဲ့ဒီညာရောက်ပါပြီတော်လားဆိုဘုန်းကြီးအနေကတော့တော်တော့ပါပြီခြေအထုတ်ခြင်းလည်းထုတ်မထုတ်ခြင်းလည်းဘုန်းကြီးကတော့သဘောကျဒါပေမဲ့မြတ်စွာဘုရားကတော့အနာဂံဖြစ်နေတော့မှစိတ်မချနဲ့ဩအာရမနေနဲ့ ရတမေရတကိုဆင်းရဲခါစဉ်ကိုငင်းအောင်အထုပါတဲ့အဲဒီလိုမြတ်စွာဘုရားတိုက်တွန်းထားပြီးတော့ဘုန်းကြီးရတယ်ပဲဘုရားအလိုတော်နဲ့အညီဒုတိယဩဝါဒတစ်ခုလည်းပေးရတယ်ထုံညာဖြင့်လည်းမတော်ပဲဆင်းရဲခြင်းပါလေအဲဒီပဲပင်ကြီးနဲ့ညာသောတာပတိမေဖို့ညာလောက်လည်းအားရမနေပါနဲ့ဩဘုရားအလိုတော်ဆင်းရဲခြင်းပါလေတဲ့ဘဝသည်ဖြစ်ပြီးဥဝနာသေးဆင်းရဲကုန်ခြင်းပါလေအဲဒါအရဟတမေရတကိုပြောတယ် ဆိုရမယ်ထုံညာဖြင့်လဲမတော်ပဲဆင်းရဲငြိမ်းပါစေဆင်းရဲ လို့ရှိရင်အာထုဒါရင်လို့ပါရမီမပြည့်စုံရင်လည်းပဲဒါကအနာကညာနာရှိဥစ္စာလွယ်တာမဟုတ်ဘူးဘုရားလက်ထက်ကစိတ်ဓာတ်သူရွယ်ဆိုတာအနာကအမနာစဉ်းစားမြင်တဲ့အနာကကြီးပါပဲဒါပေမဲ့လို့ယခုဘဝညာနာတော့မရှိဘူးဓမ္မဘုံရောက်သွားတယ်အာမရုပ်ပဲနေမှာတော့မဟုတ်ဘူးကိုယ်ပေါ်ရဆတာတော့မဟုတ်ဒါပေမဲ့လို့ပါရမီကမပြည့်စုံသေးလို့လို့ဆိုရမှာပေါ့အဲဒီလိုပဲအကြောင်းမညို့လို့ရှိရင်တော့ အထက်မဲ့ခွညာရောက်ချင်းမှလည်းရောက်မယ်အဲဖြစ်နိုင်တာကတော့အထက်မဲ့ရောက်သည်ဖြစ်ဖြစ်မဲ့ခွရောက်သည်ဖြစ်ဖြစ်ရောက်သည်ဖြစ်ဖြစ်ဖြစ်နိုင်တာကတော့ပေါ်လာတဲ့အကုသိုလ်ကိလေသာတရားတွေရှုမှတ်ပြီးပယ်ဝေးရတာကတော့ရည်ကြီးတယ်အဲဒါကတော့ဖြစ်ပေါ်လာ냐စိတ်ချမ်းများတဲ့ဖြစ်ပေါ်လာတဲ့စိတ်ချမ်းနေလောဘလိုချင်မှုနဲ့စပြီးတော့ဖြစ်တဲ့စိတ်ချမ်းဒေါသစိတ်ဆိုးစိတ်ပြမှုနဲ့စပြီးတော့ဖြစ်တဲ့စိတ်ချမ်းမာနမထောင်လွှားပြီးတော့ อืมသူများတွေမယုံမသေးပြောမယုံမသေးလို့အဲဒီစိတ်ကြမ်းဖြစ်ပေါ်လာ냐စိတ်ကြမ်းမြတ်ပယ်ရှားနိုင်ပါစေအဲဒါဆိုရမယ်ဖြစ်ပေါ်လာ냐စိတ်ကြမ်းမြတ်ပယ်ရှားနိုင်ပါစေဖြစ်ပေါ်လာ냐